ဟိုတနေ့ကကမ္မထံတရားအထုဆိုရေးပုဂ္ဂိုလ်ရဲ့ပြည့်စုံရမယ်အင်္ဂါ၅ပါးအစပြုပြီးတော့ဟောတော်ပါတယ်အဲဒီအင်္ဂါ၅ပါးတွေကသီလဘိက္ခေဘိက္ခုသတ္တောဟောတိသတ္တဟတိတထာဂတ္တဘောတိ စိတ်ခုအကြောင်းနဲ့အဲ့ဒါနဲ့ပဲပြီးသွားပါတယ်သတ္တအကြောင်းမဖြစ်ရဖြစ်ပါဘူးဒီကလေးအဲဒီဇာတိကတရား၅ပါးတွေကပထမဆုံးအင်္ဂါရမရှင်းမကျေဟောဒီသာဝိနဲ့လက်တည်ခုပေါင်းဆက်ပြီးတော့ ရှင်းလင်းတင်ပြပါမယ်သတ္တောဟောတိယုံကြည်မှုတတ္တတရားနဲ့ပြည့်စုံမှုဖြစ်ရမယ်ပြည့်စုံမှုဖြစ်ရမယ်အဲ့ဒါကိုထပ်ပြီးတော့ဖွင့်ထားပါတယ်တထာဂတသဘောတိသစ္စာဘုရားရဲ့ဘုရားဖြစ်ကြောင်းဉာဏ်တော်တွေပေါ့ ရတော်တွေကိုယုံကြည်ရမယ်လို့အဲ့ဒါလိုပဲတူတူဖွင့်ပါလေတော့ဘုရားဘာသာမှတပါဘုရားဘာသာမဟုတ်သူများကတော့မြတ်စွာဘုရားနဲ့မြတ်စွာဘုရားရဲ့ဆရာဖြစ်ကြောင်းမြတ်တော်တွေကိုယုံကြည်ဖို့တော့မလွယ်ပါဘူးဘုရားသာသနာဝင်ရတော်မှာ ငယ်ရွယ်တဲ့အချိန်ကစပြီးငယ်ရွယ်အရွယ်ကစပြီးတော့ပြီးတော့ဆရာသမားတွေကဘုရားကုံတော်တွေကိုသင်ပြပေးလို့ကျုပ်ဖတ်ပြီးတော့စိတ်တလောက်စင်ရင်နှလုံးသွင်းနေတာတော့မှတတ္တတရားကထူးထူးခြားခြားတိုးပေါ်ဖြစ်မလာသေးပါဘူးအဲ့ဒါနဲ့စပြီးတော့ပြောစရာလေးတွေရှိပါတယ် အခုလိုတတိကဘာဝနာတရားမျိုးကိုကလျာဏမိတ်တတိခံရှင်းကြပြီးတော့ဘုရားဟောကြားတဲ့အတိုင်းစာရင်းနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့ကျင့်နည်းမှာနာကြားမှုလည်းမရှိဘူးနာကြားပြီလည်းလို့ကျင့်သုံးမှုလည်းပဲအရှင်းမရှိဘူးကျင့်သုံးပြီလည်းလို့တော်တော်လေးရှင်းလောက်တဲ့အစီအထုံးမရှိသေးဘူးဆိုရင် ဒီတရားကအမှန်ပါပဲဆိုတာပေါ့လေလက်မခံနိုင်သေးပါဘူးအတီလည်းမကြည့်နိုင်သေးပါဘူးဆုံးဖြတ်ချက်လည်းမကြနိုင်သေးပါဘူးကိုယ်ပိုင်ညာနဲ့ပြီးပြီးလက်ခံအတီပြုပါမှပြုနိုင်ပါမှတတတရားကအဖြစ်ဖြစ်နိုင်ပါတယ်သို့တော့လက်ခံတည်ပြီးတဲ့အပိုင်ရောက်တဲ့အတီကတော့ သမယုဇတတ္တတရားအခုလိုတရားနာကြားခြင်းတရားဆွေးနွေးခြင်းစသည်ပေါ်လေဒီလိုကြားနာဆွေးနွေးပြီးတော့ကြည့်ရှုအကြောင်းအကျိုးဆက်တွေတော်တော်လေးကြည်နာလာပြီဆိုရင်တော့ငကောကသမယုဇတတ္တတရားဟာသို့မဟုတ်အရှင်းဘာမှယုံကြည်မှုရှိတဲ့တရားဟာလို့ကြတာတတ်ပါပဲ ဒါကြောင့်အရှင်ဘုရားရဲ့ဘုရားရှိခိုးဉာဏ်တော်တွေကိုမယုံလုံးလုံးဝမယုံကြည်သေးတဲ့ပုဂ္ဂိုလ်တွေသုံးလက်စယုံကြည်တဲ့ပုဂ္ဂိုလ်တွေဘာဝညာမှာမတည်တဲ့ပုဂ္ဂိုလ်တွေဆိုရင်တော့ရှိဥစွာတတ်တာတရားနှုတ်ပြရပါတယ်ဘုရားကုံတော်ကြီးထိုက်တန်တွေကပေါ်ပြပြီးတော့လည်းနှုတ်ပြရပါတယ်တရားကုံတော်ကြီးပေါ်ပြပြီးတော့လည်းနှုတ်ပြရပါတယ် သံဃာကုံတော်ကြီးပေါ်ပြပြီးတော့လည်းနှုတ်ပေးရပါတယ်ပြီးတော့ကောင်းဆိုကံရောက်ကောင်းဆိုအကျိုးတွေဆက်ဆက်ပြီးတော့ကြောင်းကျိုးတဲ့ဖြစ်နေတဲ့တရားတွေပဲဆိုတာတရားသဘာဝတွေပေါ်ပြပြီးတော့လည်းနှုတ်ပေးရပါတယ်သတ္တတရားနှုတ်ပေးဖို့ဤတွေကတော့အမျိုးမျိုးရှိပါတယ်တော့သူဗဒဏိကတုတ်တာမှာတော့ ရှိတဘိက္ခွေဘေကုသတ္တောဟောတိတတ္တဟတိတထာဂတဘောတိဣတိပိသောကောအာဟာစတိပေါ့လေအဲဒီလိုပေါ်ပြထားပါတယ်။ဆရာရဲ့ဉာဏ်တော်တွေကိုယုံကြည်ဖို့အဲဒါလိုပဲဒီလောက်ပဲပေါ်ပြထားပါတယ်။ယခုကာလမှာဆိုရင်တော့ကမ္မထာဆရာကိုရော အထုတ်တဲ့နိလကိုရောယုံကြည်ဖို့ဆိုပါတယ်ဒါတော့မိမိတို့ကိုယ်ကိုလည်းမိမိတို့ယုံကြည်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့မယုံကြည်လို့ရှိရင်အမထုတ်ဖြစ်ဘူးလေယောဂဖြစ်လို့ယောဂကြောင်ရေးကျကုသခံတော့မယ်ဆိုရင်ကုသပိကူ ဆရာကလည်းမယုံဘူးဆရာမယုံဘူးဆိုလို့ရှိရင်သူသူ့ရဲ့ကုသမှုခြေဝတ္တသကုသချက်တွေပေါ့လေဒါလေးလည်းယုံမှာမဟုတ်ပါဘူးဒီတော့ယောဂကြောက်ချင်တယ်ဆိုရင်တော့အစမဆုံးကုသပေးသူသူရဲ့ကုသမှုဒါလေးလက်ခံထားဖို့လည်းယုံပါအဲလိုပါတယ်ဒီတော့မိမိကိုယ်တိုင်ကလည်းပဲဒီခြေရတဲ့အချိန်ကြတဲ့အတိုင်း အကုသခံလိုက်လို့ရှိရင်ပေါ့လေဇေဝတ္တကပြဝဲလိုက်လို့ရှိရင်မမကံကပြဝဲလိုက်လို့ရှိရင်ယောဂကြောက်နေတယ်ဆိုတာပေါ့လက်ခံယူအတည်ပြုဖို့တယ်ဒါလည်းလိုပါတယ်ဒါလိုပါပဲယုံကြည်မှုကသိအရေးကြီးပါတယ်ကွာအဲတော့ယုံကြည်မှလည်းပဲစိတ်ချလက်ချကျိုးကျိုးစားစားအတုနေတယ်နော်ဒါကြောင့် ဘုရားကိုယုံကြည်တာဟာကမ္မထတရားအထုတ်ခြင်းရဲ့ဖြစ်ဆုံးရမယ်အကြောင်းရငါးခုတည်းပါရှိဥစွာအရေးကြီးလို့ဖော်ပြထားပါတယ်သို့တော့ဘုန်းကြီးတို့ကတော့ဘုရားရဲ့ဉာဏ်တော်ကိုအတိတ်ယုံကြည်ခိုင်းတာမျိုးတော့မတောင်းဆိုဘူး တရားရဲ့ဂုဏ်တော်တွေကိုလည်းပဲအတိအယုံကြည်ဖို့မတောင်းဆိုပါဘူးအခြားခြားယုံကြည်တဲ့အရာတွေကိုလည်းပဲယုံကြည်ရမယ်လို့တော့မတောင်းဆိုပါဘူးအကြောင်းနဲ့အကျိုးတော့ဒါတော့ပေါ်ပြမယ်ဒါတော့ကြောက်ကြတဲ့တရားတွေအတိုင်းကျင့်လို့လို့ရှိရင်ရနိုင်တဲ့အကျိုးလေးတွေတော့အထူးခြားခြားပေါ်ပြမယ်တတ္တတရားကိုတော့နှုတ်ပြပါပါပဲ အဲလိုနှိုးပေးလို့နိုးလာတဲ့တတ္တတရားကိုအခုလိုတတိပဌာအလုံးနဲ့လက်တွေ့ပြုစုကျိုးထောင်လိုက်လို့ရှိရဲ့တကယ်အမှန်တရားတွေကိုအခြေခံဆက်ပြီးတော့အစစ်စစ်အစစ်စစ်ကြည့်နေသွားပြီလေနော်သိမြင်သလောက်ဟုတ်ပါပြီလေမှန်ပါပြီလေဆိုတာပေါ့ဒီတဖြည်းဖြည်းတဖြည်းဖြည်းလက်ခံလာမယ်ယုံကြည်လာမယ်အတည်ပြုလာမယ် အဲနောက်ဆုံးတကယ်ချမ်းသာဖြစ်တွေ့သွားတဲ့အခါမှာဒီတရားမှဒီတရားပဲဆိုတာပေါ့ဒီဘယ်သူမှမတိုက်တွန်းရပဲနဲ့မတုံခလုံးလက်ခံယုံကြည်အတည်ပြုတဲ့အပိုင်းရှိတော့ခမှာပါဘုရားတို့ဗုဒ္ဓစာပေကိုရဟန်းငယ်ဘုရားစပြီးတော့သင်ကြားခဲ့တဲ့အချက်ကလေး၃ချက်မှတ်မိနေပါတယ်အဲ့ဒီအချက်ကလေး၃ချက်ကိုပထမဆုံးဖော်ပြချင်ပါသေးတယ် အဲ့ဒီချက်၃ချက်ကတော့တိစေတုသံတရာအကြောင်းပြည့်စုံလို့လောက်ချင်းတိခလသံတရာအကျိုးပြည့်စုံလို့လောက်ချင်းနဲ့၃သတ္တိပကာရသံတရာတတ္တဝါအများတက်တော်စွာကျေစုပြုပြုမှုရဲ့ပြည့်စုံလို့လောက်ချင်းတဲ့ သမထ၃ပါးစံကနာမှာဒီလိုသိရပါတယ်။အဲဒီပြည့်စုံလုံလောက်မှုသမထ၃ပါးတွေကပထမဆုံးမှတ်တိသမထကစေတုအကြောင်းဆိုတာဘုရားမြတ်စွာလောင်းလျာတဲ့ကိုကတတ္တဝါဒီပေါ်မှာဥနာတိဒုက္ခပဲဒီမကင်းလို့အဲဒီဥနာတိဒုက္ခပဲဒီကကင်းလို့စီခြင်းနဲ့ကြီးမားတဲ့ ကျင်နာဖို့မဟာကရုဏာကအရင်ခံပါလေမဟာကရုဏာရှိရလားရှိပြီးတော့ကဲတင်နိုင်လောက်တဲ့အည်အသွေးမရှိဘူးဆိုလို့ရှိရင်ကရုဏာတက်တဲ့အပိုင်းလောက်လည်းပဲပြီးသွားပါပါပြီးတော့ဒုက္ခမှာကဲတင်နိုင်ရေးအတွက်မြတ်စွာဘုရားမှာဟောဘုံများစွာကဲတင်နဲ့ညီပေါ့ဖြစ်သွားရပါတယ်အဲ့ဒါကတော့ဘောဓိသံပါရသံပါရဏခေါ်ပါတယ် ဉာဏ်တော်ကြီးရဲ့အဆောက်အုံပါရမီကိုဖြည့်ဆည်းမှုရှင်အဲ့ဒါဟာဟိတုသမ္မာပါပဲအဲ့ဒီမျိုးပါမကရုဏာရေကံပြုပြီးတော့ပါရမီတော်တွေနှစ်ပေါင်းများစွာဖြည့်ဆည်းလို့ပါရမီကြီးကြီးပြည့်စုံရည်ကျက်တဲ့အခါမှာနောက်ဆုံးစိတ်တတမင်းသားဘုရားပါပါလေတော့ထွက်ပြီးတော့ တရားကျင့်သုံးပါတယ်တရားကျင့်လို့လည်းဆိုတော့အခုသတိသဘာဝနာတရားပါပဲသတိသဘာဝနာတရားတွေမှာမဂ္ဂင်၈ပါးရှင်တရားတွေအလိုလိုပါသွားပါတယ်သီလတရားကျင့်သုံးတာပဲသီလတရားဆိုတာလည်းပဲသီလသမားကြီးကျင့်ရာဒီ၃ရက်ပါစိတ်က၃ရက်ပါပဲအဲဒီကျင့်သုံးတဲ့အခါကျတော့ဥပဒနာညာအစစ်စစ်ရင့်ကျက်ပြည့်စုံပြီးတော့မလေးပါဖို့လေးပါလည်းပါလေတကယ် နိဗ္ဗာန်ချမ်းသာကိုဝေဟောပြုစီထားပါတယ်။အဲ့ဒီမလေးပါးကအနောက်ဆုံးအရတ္တမနေကသစ္စာရဲ့သန္တာမှာဘဝစစ်စစ်ကပါလေခဲ့တဲ့ကိလေသာအငြိကြီးတွေကိုအပြတ်ရှင်းလိုက်တယ်။ဘာမှမတန်တော့ရဲ့ဆောက်တဲ့အငြိကြီးတွေအငြိကြီးတွေတတ်ဆင်သွားတော့အဲ့ဒီတတ်ဆင်သွားတဲ့အငြိကြီးတွေမှာမောဟပါသွားပါတယ်။မောဟဆိုတာ တကယ်အမှန်တရားပေါ်မှာသူ့ကိုမုံမမပြတ်သားတဲ့သဘောပါပဲအဝိဇ္ဇာပါပဲမတိမှုဒီမမှုပါပဲအဲ့ဒါပြတ်ရှင်းလိုက်ပြတ်ရှင်းလို့အဲ့ဒါထူးမရှိတော့ဘူးဟုတ်ပြီအဲ့တော့မတိမှုဒီမမှုအရှင်းမရှိတော့ဘူးဆိုတော့မြတ်စွာဘုရားမှာဆင်ញင်လိုက်လို့ရှိရင်သိစီရတယ်မှန်လို့ရမကြရအောင်အကုန်လုံးကြည့်တော်မူတဲ့တပည့်တဲ့ဉာဏ်တော်ကြီးလေးရသွားပါလေတော့ပြီးတော့အခြားအခြားဗုဒ္ဓဘာသာပြည့်စုံခြင်းနဲ့ဉာဏ်တော်တွေလည်းအကုန်လုံးဒီမှာပြည့်စုံတော့ပါတယ် အဲ့ဒီလိုအရတမဉာဏ်တော်ကြီးကအစအဝိဇ္ဇဉာဏ်တော်ကြီးအခြားခြားဉာဏ်တော်ကြီးပိုင်ပိုင်နိုင်နိုင်ရရှိခြင်းဟာဖလားသမဏမှာပဲအကျိုးရဲ့ပြည့်စုံလုံးတော့ကိုဆိုရတယ်။အဲဒီလိုအကြောင်းကျိုးပြည့်စုံပြီးတော့ဗုဒ္ဓဟာတတ္တဝအများကုလတိဒုက္ခပြီးလွတ်မြောက်ရေးအတွက်ပေါ့လေ။ စီမကိန်းအမျိုးမျိုးကြီးချပြီးတော့40နဲ့5နှစ်တိုင်တိုင်45ဘောပတ်လုံးပေါ့ဒီဒီတနေ့မှာ24နာရီရှိတဲ့တဲက2နာရီ2နာရီသာသာလေးလို့အလားယူပြီးတော့ကျန်တဲ့အချိန်တွေပါတတ္တဝါများအကျိုးများဖို့မနိမနာဆောင်ရတော့ဘူးပါတယ်အကျိုးကျေးဇူးရှိတော့ဘူးပါတယ်အဲ့ဒါကိုသတ္တပ္ပကာရသမဏလို့ခေါ်ပါတယ် မြတ်စွာဘုရားရဲ့ကျေးဇူးပြုမှုကြောင့်မှန်မှန်ကန်ကန်မယုံကြည်တတ်တဲ့ပုဂ္ဂိုလ်ကိုယုံကြည်လာတယ်အမှန်ပေါ်ယုံကြည်လာတတ်တယ်အခြေခံကုသိုလ်ဒီလာတွေမြဲလာတယ်ခြေခံကုသိုလ်ဒီလာနေပြီးတော့အချက်ဒီလာတွေအရှိပါဒီလာဆေပါဒီလာတွေတို့နောက်စိတ်ဓာတ်ပုံအတိမတိုးတင်တဲ့အရှိမနဲ့တရားတွေအခုလိုကြည့်ကြပါဦးလားတရားတွေအထုတ်စေပြီးတော့အရိယာပုဂ္ဂိုလ်အစဉ်စစ်ဖြစ်အောင်လည်းပဲအကျိုးဆောင်ရည်တည်တော်မူပါတယ်။ လက်တော်ပြရဲ့ဆောင်ရွက်ပေးမှုကြောင့်လူဖြစ်တဲ့သာသနာတော်ကြီးတွေကြုံတဲ့ကြုံတဲ့အခိုက်အတန့်မှာကြုံရရယူနတ်နိုင်လို့တဲ့အထိတတ်တော်များလည်းပဲကျူကျေစုတွေအများကြီးရှိပါပါတယ်။အဲ့ဒါလို့ရှိအောင်လို့ထိုက်တာနဲ့အကျိုးကျေစုပြုဖို့သတ္တပကာရသာဝရတတ်တော်များအားအကျိုးများအောင်လို့ကျေစုပြုခြင်းပြည့်စုံလုံလောက်မှုအောင်မြင်မှုလို့ဒီလိုဆိုပါတယ်။ လောကမှာလုံလောက်တဲ့အကြောင်းမပြည့်စုံပဲနဲ့တစ်တော်တဲ့အကြောင်းလုံလောက်လောက်မရှိပဲနဲ့အရေးပါနေပြီဆိုလို့ရှိရင်အဲ့ဒီအရေးပါတဲ့ပုဂ္ဂိုလ်ကိုစဉ်းစားသိရတတ်တဲ့ပုဂ္ဂိုလ်များဝန်းကျင်ကပေါ့လေအချောင်ကြီးဝနေသူပါလို့ဒီလိုအထင်ကြီးသိတတ်ပါတယ်ဒါတော့ သူတစ်ပါးကိုအကျိုးပြုနိုင်တော့အကျိုးနဲ့ပြည့်စုံနေပါလေအကြောင်းကျိုးနဲ့ပြည့်စုံပါလေရဲ့သူတစ်ပါးရဲ့အကျိုးမတည်ဘူးဆိုလို့ရှိရင်တကူကောင်းစာတက်တဲ့နေသူပါလို့ဒီလိုထင်မှတ်ပြီးတော့အယူဒီလိုပြေးကြပါဘူးဘုရားမြတ်စွာကတော့အကြောင်းနဲ့လည်းပြည့်စုံပါတယ်အကျိုးနဲ့လည်းပြည့်စုံပါတယ် လောကမှာကြောင်းကျိုးပြည့်စုံပြီးတော့အများရဲ့ကောင်းကျိုးကိုဒီရက်ထဲမှာဆောင်ရွက်ပြီဆိုလို့ရှိရင်ဆောင်ရွက်တဲ့လူကြီးလူကောင်းဟာဆိုလို့ရှိရင်အများရဲ့လေးစားခြင်းခံရတော့ထို့အတူပဲဘုရားမှာအကြောင်းနဲ့လည်းပြည့်စုံတယ်အကျိုးနဲ့လည်းပြည့်စုံတဲ့အတွက်စဉ်းစားတတ်တဲ့ပုဂ္ဂိုလ်တိုင်းရဲ့လေးစားခြင်းညံ့လို့ခြင်းခံရပါတယ်ကွာဘုရားမြတ်စွာဟာဗုဒ္ဓဖြစ်မှတ attva များ ကက်တီစီမံကိန်းချတာမဟုတ်ပါဘူးမဟုတ်ပါဘူးအလုံးတော်ဘွားတဲ့ကိုကစီမံကိန်းကြီးချခဲ့ပါတယ်သူရရှိသေးဘွားပါမိမိကိုယ်တိုင်ကဒီကရမြတ်စွာဘုရားထာမောမှာတရားတွေကြားနာပြီးတော့အထုတ်ရင်ကိလေသာကိုခံရဟနာဖြစ်နေလို့တဲ့အဆင့်အထိအမြင့်ဆုံးအထိရောက်နေပါလေဘာဝကတဘာအနေနဲ့ဒါပေမဲ့လို့ အဲ့ဒီရရင်တဲ့အခွင့်အရေးကိုလက်လွတ်ပြီးတော့ဒီနေ့ကိုယ်ကိုအာရုံပြုတဲ့အခါမှာအိုနာတိဒုက္ခပေးတယ်မကင်းဘူးမိမိမကင်းလို့အခြားခြားတ attva တွေလည်းအိုနာတိဒုက္ခပေးတယ်မကင်းဘူးဒီလိုမကင်းရတာအမှန်တရားကိုပြည့်ပြည့်စုံစုံမသိလို့ဖြစ်ရတာဒီတော့မိမိကိုယ်တိုင်က သိပြီးတော့တ attva များသိစီမယ်သိအောင်ကြိုးစားမယ်ဆိုတာကိုဒီဘုဒ္ဓဘောဓိယဆိုတော့အဲ့ဒီအစီအမံကြီးရှိပါတယ်။ရှိတော့ဓမ္မမိမိကိုယ်တိုင်သိပြီးရင်သိမှသူတစ်ပါးကိုသိပြီးမှသိအောင်ဟောပြမယ်။ဒါဆိုရင်မုတ်တော်မောစီရမိမိကိုယ်တိုင်အခက်ခဲတွေကလွတ်မြောက်ပြီးတော့ချုပ်ချယ်တွေကလွတ်မြောက်ပြီးတော့တ attva တွေချုပ်ချယ်ကလွတ်မြောက်ဖြစ်တယ်လေ။ဒါဆိုပါတယ်။မိမိကိုယ်တိုင်ကဒီဘက်မှာဒီဘက်ကမ်းမှာနေရင်ကိုယ်တိုင်ဒုက္ခတွေမကျင်းဘူး။ ကိုယ်ပဲရောက်မှအဲ့ဒီဒုက္ခတွေကအေးမယ်ဆိုတာမိမိကိုယ်တိုင်ကအရင်ကုမြောက်ပြီးတော့တတ္တဝါတွေလည်းပဲကုမြောက်စီမယ်ဆိုတာပါလေပဋိညေကိုခံချက်စိတ်ပဋိညေကိုခံချက်ရှိခဲ့ပါတယ်အဲ့ဒီတည်းကတတ်တည်ပြီးတော့တတ္တဝါတွေကဲတင်ဖို့ပါလေစီမံကိန်းကြီးချပြီးတော့ကဲတင်နိုင်တော့အောင်ပါရမီတွေဖြည့်ဆည်းပြုခဲ့ပါတယ်အားတွေဖြည့်ခဲ့ပါတယ် မုတ်တော်မောစီယဆိုတဲ့စကားစုမှာအပိုက်နှစ်ပိုက်ရှိပါတယ်ကဲတီရေးနဲ့လုံရောက်ရေးနှစ်ပိုက်ပါပဲကဲတီရေးဆိုတာကိုယ်အတွက်ကိုရိုးမပါပဲနဲ့ကိုရိုးကိုစွန့်ထားပြီးတော့သူတို့ကအခက်ခဲကနေပြီးတော့လုံရောက်တော့အောင်ခဲ့တင်တာဒါကဲတီရေးခေါ်ပါတယ် လူရောက်ရေးဆိုတာကတော့သူများပြည့်စုံအောင်မြင်မြင်နဲ့ကျေတင်နေဖို့ရာအတွက်ဖြည့်ဦးစွာမိမိကိုယ်တိုင်ကအခက်ခဲရနေပြီးတော့လုံးဝလုံးရောက်အောင်ကြိုးစားတာအပိုင်းပေါ့နှစ်ပိုင်းရှိပါတယ်အဲ့ဒီနှစ်ပိုင်းထဲမှာဆိုလို့ရှိရင်သာမန်စဉ်းစားတဲ့ပုဂ္ဂိုလ်များကတော့ကတိရဲ့လုံးရောက်ရေးနှစ်ခုပြိုင်လာရဲ့ ကိုကျိုးဖယ်ထားလိုက်သူရအရင်ဖြစ်တယ်ပါလို့ဓမ္မသာအဲတဘာဝကြတယ်လို့ဒီလိုတွေ့ပါတယ်ဒီကတော့သမာဓိကလေးကြီးဆိုရင်လည်းဟုတ်ပါတယ်ဒီလိုအများစုဆဲဒုက္ခကလူရောက်ရေးအတွက်နိလမှန်ပြပြီးတော့တည်တည်ကိုစီမံကိန်းချတဲ့အခါမှာပထမဆုံးကိုကိုကိုပြည့်တင်တဲ့နည်းတွေအကြီးအကျယ်ဖြစ်ရပါတယ် နောက်ကိုယ့်အကိုကက်တင်ရပါတယ်ခက်ခဲတွေကကိုယ်ကက်တင်ပြီးပါမှတရားကိုကက်တင်နဲ့ညီးပြီးသင်ကြားပြီးတော့ဘယ်လိုရုံးရတယ်ဘယ်လိုလွတ်မြောက်အောင်ကြိုးစားရတယ်ဆိုတာပါလေအပြည့်နိုင်ပါတယ်တာမသာသဘာဝကျပါတယ်အဲတချို့ကတော့အဲ့ဒီလိုမဟုတ်ဘဲနဲ့ကတိရေကိုရှည်တန်းထုတ်ထားပြီးတော့လူမြောက်ရေကိုလောက်တန်းထားလိုက်ပါတယ်အဲ့လိုမဟုတ်ပါဘူးမြတ်စွာဘုရားကတော့ ကိုယ်အတွက်လွတ်မြောက်ရေးကိုရှိဦးစွာနောက်ဒုတိယကသူရခက်တယ်အဲ့လိုထားပါတယ်တော့အဲ့ဒါသိတဲ့ဘာဝကျပါတယ်တော့ဆိုကြပါစို့သူရောက်ဟာကျောင်းအားလျော်ရှုံ့ပွက်တဲ့လေခင်းအထိနေနေကြတယ်သူလည်းနေကိုလည်းနေပဲလေအဲ့ဒီကြောက်တဲ့ကတယောက်ယောက်ကတင့်ကိုကျုပ်ကရှုပ်ဝတ်ထဲကလုံရောက်အောင်ကဲတင်မယ်လို့ ဒီလိုအဘိဓိကပြောလို့ရှိရင်ဖြစ်နေမှာဖြစ်တယ်။ဘယ်နည်းမှဖြစ်တာ။ဘာဖြစ်လို့လဲဆိုတော့သူကိုလိုက်တာပဲလည်းပဲဒီကျွန်းနဲ့နစ်နေရတာပဲ။ဒါတော့သူရကဲတင်ရင်ရှင်ဥစွာကိုကိုကိုရှုဝတ်တဲ့ကဂုံရောက်တဲ့အထိကဲတင်အောင်ကဲတင်ပြီးမှရှုဝတ်တဲ့ကဘယ်လိုရုံးရတယ်ဘယ်လိုကိုခေါ်ရတယ်ဘယ်လိုကုန်းရောက်အောင်ကြိုးစားရတယ်ဆိုတာနိလနဲ့ကြည့်နေပါလေ။ သုံးဖို့ဖဲလဲတော့သူလည်းနေကိုလည်းနေဆိုတော့ဘယ်နည်းနဲ့တည်တည်နိုင်မလဲဆိုတာပေါ့လေအဲ့လိုသဘောရှိဖို့လိုပါတယ်ထို့အတူပဲဘုရားမြတ်စွာလည်းပဲဆရာအောင်ဖြစ်ခင်ကလောင်းတော်ဘုရားဆိုရင်ကိရိတာကိုဆင်းနေနေတာသူလည်းနေကိုလည်းနေအတ္တတော်လေးလည်းနေနေတာပဲအဲ့တော့ကိရိတာဘုရားကမယုံနိုင်သေးတဲ့ဘုရားကအခြားပုဂ္ဂိုလ်ကိရိတာဘုရားကလွတ်အောင်ကတင်မယ်ဆိုရင်ဟာဘယ်နည်းနဲ့မှမဖြစ်ဘူးဒီတော့ ကိလေသာပွက်ဆဲရပါတယ်နစ်ပြီးတော့ဆင်းရဲနေတဲ့ပုဂ္ဂိုလ်ကြီးကိလေသာပွက်ဆဲကယုံပြီးတော့တကယ်ချမ်းသာတဲ့ကုန်းအထက်ရောက်အောင်ဆိုပြီးတော့ရှိဥစွာတရားတွေအထုပြီးတော့ကိလေသာပွက်ဆဲကယုံပြီးတော့အေးချမ်းတဲ့ကုန်းအထက်ရောက်အောင်ကြိုးစားပါတယ်ဆရာမုတ်တော်ကိုယ်တိုင်ကိလေသာပွက်ဆဲကအရှင်းချက်ဆဲကယုံလို့လွတ်မြောက်ပြီးရင် မောရှိရန်တတ္တဝါတွေလည်းပဲအဲ့ဒီကိုယ်ထဲကလူမြောက်အောင်နီလာနေပြီးပြီးတော့လူမြောက်စီမယ်ဆိုလူမြောက်အောင်ကြိုးစားမယ်တရားဟောမယ်ဆိုတာအဲ့ဒါလို့ဆိုတာပါဒီတော့ဘုရားလောင်းကြီးဟာဖြစ်စေကာလကအဲ့ဒီလိုကိလေသာကိုယ်ထဲမှာနေမှုပြီးတဲ့ဆင်းရဲတဲ့တတ္တဝါတွေလမ်းမှာညှိပြခြင်းအားဖြင့်ကျေးဇူးပြုဖို့ရာကြည်ရွယ်ချက်နဲ့ဘုရားမြတ်စွာဘုရား အဲ့လိုဒုက္ခရောက်နေရတယ်ကိုလည်းပဲရှင်းတာသနာတော်မူပါတယ်အကြီးအကျယ်ရှင်းတာသနာတော်မူပါတယ်ကဲတင်နိုင်လောက်အောင်လည်းပဲဘောဓိသံပါဒသံပါရဏဆိုတာပါရမီကြီးရှိခဲ့ပါတယ်အကြောင်းလည်းပြည့်စုံပါတယ်ကျောင်းပြည့်စုံပြီးတော့တက်တဲ့ရသော်ဘုရားကဆញ្ញတာလာတဘာကြီးကိအောင်ပြီးတော့နေလားဆိုမနေပါဘူးနေပါဘူးဟမ်အဲ့ဒါကိုဖြည့်ဆူးပြီးတော့အရတ္တမညာလက်ဆောင်ပြည့်စုံနေတယ်လေ ဖလတ်တော်တာအကျိုးနဲ့လည်းပြည့်ပြည့်စုံတော့ပါတယ်အကြောင်းနဲ့လည်းပြည့်စုံတယ်အကျိုးနဲ့လည်းပြည့်စုံတယ်ကြောင်းကျိုးပြည့်စုံပြီးမှတတ္တဝါတွေကိုကဲတင်တဲ့စီမံကိန်းဘုရားဖြစ်ပြီးခုနှစ်ရက်ခုနှစ်ဒီပေါ့လေ49ရက်နေ့မှာစီမံကိန်းကြီးချပြီးတော့နောက်ဆုံးပြိဋိဘသံဃာကြီးနိုင်အနေနဲ့အထိရှိရှိဖြစ်သွားတာပါအခုသတိစာဘာဝနာတရားတွေဟာလည်းရသော်ဘုရားဖော်ကြခဲ့တဲ့ဟာတွေအခုတုတ်ကြီးအထုတ်ရတာဟာ အမြတ်စွာဘုရားရဲ့သင်ကြားချက်တွေပါပဲအစပိုင်းမှာတော့ဗုဒ္ဓဉာဏ်တော်လက်ခံယူကြည့်ဖို့ရအခက်အခဲရှိနေရဆိုရင်အကူကြီးတို့အထုနေရတဲ့သတိခါဘာဝနာတရားအကျိုးကြီးကြည့်ပြီးတော့လက်ခံအတည်ပြုဆုံးဖြတ်ချက်ချထားရင်တော့ဒါသတ္တောဟောတိသတ္တဟတိဆိုတာပေါ့လေဒါသတ္တတရားပြည့်စုံတယ်လို့ဆိုရပါပါပဲ ကုသရိကဘာဝနာတရားအထုခြင်းရနိုင်တဲ့ကျိုးရရာကအစရှိတဲ့စိတ်ကြီးကြီးကိဝရှိတယ်တောကကိုလည်းလုံလောက်ပါနိုင်တယ်ပရိဒီပါလည်းလုံလောက်ပါနိုင်တယ်ကိုယ်ဆင်းရဲတဲ့ချုပ်ရည်ရှိနိုင်တယ်သိဆင်းရဲတဲ့ချုပ်ရည်ရှိနိုင်တယ်ကိလေသာကိုဖယ်ရှင်းနိုင်တဲ့အရိယာမေလည်းရနိုင်တယ်အရိယာဘုလည်းရနိုင်တယ်အကျိုးခုနှစ်မျိုးကိုမြတ်စွာဘုရားပြသပါတယ်အဲ့ဒီအကျိုးခုနှစ်မျိုးဖြစ်ထွန်းရေးအတွက် သေချာတဲ့လမ်းကြောင်းပဲတဲ့ဒီသဘောလားတရားဟာပေါ်ရလေးကိုပေါ်စေလိုက်ပြီးရှိမှရတာဒီသေချာတဲ့လမ်းကြောင်းပဲဒီလိုခေါ်ထားခဲ့ပါတယ်အဲ့ဒါလောက်ယုံကြည်တယ်ဆိုလို့ရှိရင်တော့ယုံကြည်မှုလုံလောက်ပြီလို့ဆိုရမှာပါပဲပထမဆုံးဗြဟ္မဏိကတရားအင်္ဂါပြည့်စုံပြီလို့ဆိုရမှာပါပဲအဲ့ဒီလောက်မှမယုံကြည်ဘူးဆိုလို့ရှိရင်တော့အခုလိုလက်တွေ့ဤသဘောလားတရားလည်းပဲ ကျူးကျူးဆာဆာလုပ်ဖြစ်မှာမဟုတ်ပါဘူး။နိမ့်နိမ့်ချက်ချက်ယုံကြည်လို့ရှိရင်တော့စိတ်ချလက်ချကျူးကျူးဆာဆာအထုနေတဲ့အပိုင်းစီရောက်ပါပါပဲ။ဒီဒီလေးလေးဆာဆာအထုနေတဲ့အပိုင်းစီရောက်ပါပါပဲ။ဒီဒီလေးလေးဆာဆာအထုလို့ရှိရင်တတိသမารီပညာတွေအထူးသဖြင့်အသိပညာတွေဖြစ်လာတဲ့အခါမှာကိုယ်တိုင်ပဲလက်ခံလို့ရှိလာပါမှာဘယ်သူမှ လက်ခံပါလို့တိုက်တွန်းနေဖို့တောင်းဆိုနေဖို့မလိုတော့ပါဘူး။အဲဒီလိုအခြေခံယူကြည်မှုရှိထားတာတော့မှအထုစေကာလမှာအကြောင်းအမျိုးမျိုးကြောင့်ယုံကြည်မှုအရှိန်ကြီးကတစ်စီးစီးလျော့ပါပြီးတော့အားနေပြီးတော့လည်းကြောက်ကြတတ်ပါတယ်။ဘုန်းကြီးရဟန်းရဲ့ဘဝကအဖြစ်ကလေးပြောပြရသည်။ဘုန်းကြီးကငယ်ငယ်တည်းကသတိထား တုတ်တန်တွေကိုပေါ့လေဆရာကောင်းတွေထားပါသင်ကြခဲ့ပါလေစာပေရပါလေဆိုတော့ပို့ချတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကသတိထားရဟန်းတော်များလုပ်ရမယ်လုပ်လို့ရှိရင်ဘယ်လိုကျိုးတွေရလဲသင်ရလို့ရဟန်းတော်များမှာသိအရေးကြီးတယ်ဆိုတော့တိုက်တွန်းချက်တွေရခဲ့ပါလေတစ်ချိန်မှာဝင်ပြီးတော့အထုတော့ယုံကြည်ရပြီးတော့အထုတာပါပဲနိတိနိတိချက်ချက်ရှိပြီးတော့အထုတာပါသို့တော့အထုတဲ့ကာလမှာဝိနည်းနဲ့ဆက်ပြီးတော့ တခြားကြတချို့ပုဂ္ဂိုလ်တွေအမရဆရာလေးတွေတွေ့တော့ဘုမတန်ရဲ့ဖြစ်လာတယ်။ဟောသူတို့တရားလည်းကိုချင်းတရားဒီလိုမပြည့်စုံနေတယ်အထုလို့ဖြစ်သားပဲကိုသာပါဟုတ်မဟုတ်ပါမလားဆိုတော့ဒီတန်တရားတွေဝင်လာတယ်။အဲဒီဟုတ်မဟုတ်ပါမလားဆိုတော့ဒီကျွေးတော့ယုံမှမှုလေးဟာတခါလဲဆောက်လို့မရတော့ဘူးအထုတယ်အထုတယ်အဲ့ဒီတိုင်းဖြစ်နေနောက်လို့တရားကမတွေ့တော့တွေ့တော့ဆရာလို့တဲ့ပုဂ္ဂိုလ်က ခါတိုင်းခါတိုင်းဆိုလို့ရှိရင်နေ့စဉ်ပြောကြလေးတွေအရာတဲ့အခုပြောကြမရတာကြာပြီဒီလိုဒီလိုပဲတခုခုတော့ယုံမှားဖြစ်နေပြီဆိုတာပေါ့လေတဲ့လို့မဟုတ်ပြန်အဲတဲ့လို့မဟုတ်ပြန်လည်းတော်ဝတ်တဲ့နည်းနဲ့ပြောတာပေါ့ယုံမှားတတ်ကြတယ်ရှိလို့ရှိရင်တော့တရားပေါ်မှာလည်းပြင်မတတ်တယ်တရားဟောတယ်တရားပေါ်မှာလည်းပြင်မတတ်တယ်ဆရာကြီးပေါ်မှာလည်းပြင်မတတ်တယ်ပြင်မပြီးတော့ဝိသေကိစ္စအမျိုးမျိုးနဲ့ပေါ့လေ ကျေလူခါရောက်နိုင်တယ်ဆိုတာဒါလေးခေါ်ပြတဲ့ခါကျတော့ကိုယ့်ကိုစဉ်းစားတယ်။အော်မိမိလားငါကရင်ကြည့်လို့လား။ဒီတရားအားထုတ်လို့ရှိရင်အကျိုးတွေရနိုင်တယ်ဆိုတာလေတစ်ခဲကိုယုံကြည်လို့လာတာလေဒါပေမဲ့လို့ဒီချက်ဒီချက်ရမယုံကြည်ပဲနဲ့ဒီလိုဖြစ်ရတာငါတရားကိုဝေဖန်နေလို့ပဲကိုယ့်ပြစ်ကိုမရှိပဲနဲ့တရားသွားပြီးတော့ရှုနေလို့ဒီလိုဖြစ်ရတာပဲဥပမာလေးနဲ့ရှင်းလာတယ်ဒီကြောင့်ခရီး လှေနဲ့သွားတဲ့အခါမို့ထိုးနဲ့သွားတဲ့အခါလိုင်းနေခံတော့ကိုယ်လှေကိုကိုပုဂ္ဂိုလ်ကိုနဲ့ဝထည့်ရမယ်။နဲ့ဝထည့်ရမယ်အသာအခြားခြားလှေလေးပုဒ်တွေကိုလှမ်းပြီးတော့ဟိုဘုကဘယ်လိုဟိုလေးကဘယ်လိုဆိုတာလှမ်းပြီးတော့ရှင်မနေဝေဘာနေလို့ရှိရင်ကိုယ်လှေညှို့ပါအာဒီလိုတော့အမြုပ်မခံနိုင်ဘူးဆိုပြီးတော့သူရတယ်ဘယ်လိုပဲဖြစ်ဖြစ်ဆိုပြီးတော့ ဘာမှမဝေဖန်တော့ကိုတရားကိုပဲဆက်ပြီးတော့အထုတ်တော့တာကိုယ့်ကြည့်ကိုရှုပြီးတော့ပေါ့လေလမ်းဆက်မှာသွားတော့တာအဲ့ဒီတော့မှကမ္ဘာတန်းဆရာကရှင်းလက်တော်ပါတယ်အဲတော့တတ္တတရားနဲ့လာတာတော့မှအကြောင်းအလျော်စွာအထုတ်ဆဲပါမကြည်ညိုစရာအကြောင်းလေးကြီးတွေ့လို့စဉ်းစားဝေဖန်နေပြီဆိုလို့ရှိရင်တော့အလုပ်ပါအများကြီးဖြစ်နေတတ်ပါတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုကမ္ဘာတန်းဆရာမပြောနဲ့ဘုရားတော်ကမတတ်နိုင်ဘူးလို့ဆိုပါတယ်ဝေဖန်ယူမနေတဲ့ပုဂ္ဂိုလ်များကို ပုဂ္ဂိုလ်ကငါဘုရားကလည်းဘာမှမတတ်နိုင်ဘူးတဲ့ဒီလိုဆိုပါတယ်ဒီလိုတရားထုတ်တဲ့အခါမှာစိတ်ချလက်ချယုံကြည်ဖို့ဟာသရဏိကတရား၅ပါးထဲမှာသိအရေးကြီးပါတယ်ဆိုတာပေါ့လေဒီနာလည်းပြီးတော့ပေါ့လေအဲအတင်းယုံကြည်ခိုင်းတာတော့မဟုတ်ပါဘူးခုနကြောင်းကျိုးတွေဆက်ကြဆက်စားပြီးတော့ပြပါတယ်ကြောင်းကျိုးမှန်နေတာဟုတ်လို့ဖြစ်ဟုတ်နိုင်တယ်ဆိုတာပေါ့လေအဲ့ဒါလို့ဆိုလို့ရှိရင်တော့တရားတွေနိုးနေပါပြီ အဲ့ခုတရားနာကြရတယ်ဆိုတာအမှန်ကတော့မနိုးသေးတဲ့တတ္တတရားမရှိပေါ်သေးတဲ့တတ္တတရားကိုအစလေးရနိုးကြအောင်နာရတယ်ဆိုတာသဘောပေါက်ဖို့ပါပဲတတ္တတရားနှိုးလို့ညာတရားနာပါလေဆိုတော့တရားဆွေးနွေးတယ်အဲ့ဒါလိုတရားနာကြတရားဆွေးနွေးခြင်းအားဖြင့်ကြောင်းကျိုးတဲ့အပေါ်မှာလက်ခံထားတဲ့တတ္တတရား နိုးလာလို့ရှိရင်အခုလိုအလုံးနဲ့ပြုစုပြုထားပါတယ်ဒီတိုင်းမှရှိသတိပြုစောင့်မှုသင်္ခါဆိုတော့လည်းမြင့်ဖြစ်ပေါ်တဲ့ကိုယ်ရဲ့သဘောတရားတစ်ခုကိုသူတို့ဖြစ်စေလိုက်ပြီးတော့ချိန်သားကစိတ်အားဆိုင်ပြီးတော့အစွမ်းဆုံးနဲ့ရှိပါပါတယ်ဒီအလုပ်ရဲ့အကျိုးကိုသိနာလိုက်ပြီးတော့မျက်မျက်နိုးနိုးတန်ဖိုးထားပြီးတော့လည်းတန်ဖိုးထားနိုင်ပါလေရိုးနေပါတယ် ရိုးရိုးသေးသေးလုံးမှစိတ်ဆက်ဆက်လုံးမှလည်းဒီအလုပ်ကထိရောက်ပါတယ်အဲတော့အထုလို့ထိရောက်မှုသိကြမှုဖြစ်သွားပြီဆိုလို့ရှိရင်မိမိကိုယ်လည်းလက်ခံလာတာပါသိကြပါစို့အခုသတိသာဘာဝနာတရားတတိရှိလို့ရှိရင်အငြိကျေးတယ်ဖြစ်ခွင့်ရဘူးတတ်ရှင်းတယ်ဆိုတာပါလေသူဝမ်းမိုက်ဆက်ပြီးတော့ပေါင်းပြီးသူတို့ဖြစ်ဖြစ်လိုက်ပြီးတော့ ခြေလက်ကခြေအားဆက်ပြီးတော့ဆွဲပြီးတော့မှတ်ကြည့်လာပါလားတတိကလေးဖြစ်နေတဲ့ခိုက်တာမှာဘာအညီကျေးပါလို့ဆိုတော့အဲ့ဒီတတိကလေးတွေစက်ခါစက်ခါဖြစ်နေလို့ရှိရင်ဥမာ10မိနစ်လောက်ဆက်နေဖြစ်နေလို့ရှိရင်တစ်စက်ကမှာတတိလေးတစ်ချိန်ကျနဲ့တွေ့ရင်အချိန်ပေါင်း60အညီကျေးတွေတတ်ဖြစ်နေတယ်9မိနစ်ဆိုပြီးအချိန်ပေါင်း300တနားရီလောက်အဲ့ဒါလေးဆက်ဖြစ်နေလို့ရှိရင်အချိန်ပေါင်း360 တတ်ရှင်တယ်ဆိုတာတတ်ရှင်ဖို့ရတဲ့သိကြတဲ့လမ်းပဲဆိုတာပေါ့လေကိုယ်တိုင်ကိုယ်ကြအားရှိတယ်အထုတ်တဲ့အခါမှာဒါလက်ခံလာတာပဲဒါပါအဲတတတရားလေးဒါလည်းတိုးလာတာပါပဲရှုစရာတရားရှုစရာတရားကွဲသိလာမယ်အကြောင်းကျိုးဆက်ပုံတွေသိလာမယ်ကျောင်းကျိုးသက်တည်ပုံမျက်စိရဲ့သဘောပဲဆိုတော့ချင်းရစုံလေးသိလာပြီဆိုလို့ဒီဟာဟုတ်ပါလားဟိုတော့အကြာဟိုတော့အထင်ပဲအခုမိမိကိုယ်ရဲ့အမြင်ဖြစ်လာပြီဒါမှန်တယ်ဆိုတာပေါ့လေတဖြည်းဖြည်းအသိဉာဏ်ဖြစ်သလောက် လက်ခံသွားမယ်အတည်ပြုမယ်ဆုံးဖြတ်ချက်ကြနောက်ဆုံးအနိဒာနိဗ္ဗာန်တွေ့သွားပြီဆိုလို့ရှိရင်တကယ်အိဒါနဲ့သဘောဆိုတာရှိပါလားဆိုတာလက်ခံတော့ပါပဲအဲဒီမှာတတ္တတရားတိုးလို့ညာတရားအထုတ်လို့တတ္တတရားချိုးလို့ညာတရားတွေတတ္တတရားခိုင်လို့ညာတရားထုတ်လို့ဆိုတာတရားထုတ်လို့ရှိရင်တော့တတ္တတရားကြီးတိုးတက်လာပြီးတော့နောက်ဆုံးအဆင့်ရောက်တဲ့အခါမှာခိုင်ရဲသွားမယ်ဘယ်သူမှအတိတ်ယုံကြည်ခိုင်လို့ခိုင်ရတာမဟုတ်ဘူးကိုယ့်အတိနဲ့ကိုယ်လက်ခံအတိပြရ မတုံလို့တုံလို့ရေးတာတရားတွေဖြစ်လာတယ်အခုစခန်းမှာသောသောပိုင်းကဘုန်းကြီးများလည်းပဲဘုန်းကြီးတို့ကိုယ်တိုင်ပေါ့ကမ္ဘာဆန်းဆရာတွေသတ္တတရားလူကြအောင်ဆိုပြီးတော့ဒီလိုပဲအဲတရားလေးခေါ်ပြနေပါတယ်အဲတော့အင်တာဗျူးလုပ်တဲ့အခါကျတော့အခုလာတဲ့ယောဂီတွေကယောဂီတူက သူဟာဗက်တစ်ခရစ်ယာန်ဖြစ်လို့ဗုဒ္ဓကိုဥမတိုက်နိုင်ပါဘူးတဲ့ကိုထပ်ဆောက်ပြောရတယ်သူကရတယ်သိတာမရှိဘူးအတင်းတက်ရမယ်လို့တောင်းဆိုဘူးတရားထုတ်ရင်ကျင့်တယ်ပြီးတော့တရားထုတ်လို့ရှိရင်လည်းကိုထပ်ဆရာနဲ့တွေ့ဖို့အင်တာဗျူးလေးဖို့ဖို့လည်းလိုအပ်ပါတယ်ကိုထပ်ဆရာသင်ကြားတာဒါလည်းပဲသူအရင်ဆရာကပြောထားတယ်ပြောထားလို့တဲ့ ကိုအထုတ်တဲ့တရားတွေသူများမပြောရဘူးဆိုလို့အဲ့ဒါလည်းသူမလုပ်နိုင်ပါဘူးတဲ့အဲ့တော့ဘုန်းကြီးတို့လည်းပဲဒီလိုတတ္တတရားလုံးကြအောင်ပြောနေတဲ့ကြားတွေကအဲ့လိုဖြစ်ရတာတော့ဘုန်းကြီးတို့ကဘာမှတတ်လို့အဲ့ဒီလိုအခြေမျိုးမကျုံစေချင်လို့ဘဝကြီးရလာတဲ့အခါမှာပေါ့လေယုံယုံကြည်ကြည်နဲ့အထုတ်နိုင်ဖို့ရအတွက်ဒီရလေးနဲ့တက်ကမှာလေ အဲဒီလောက်ဆိုလို့ရှိရင်တော့ပရမိငါတရား၅ပါးရဲ့ပထမဆုံးအင်္ဂါအဲနားလည်လောက်ပါပြီဒုတိယအင်္ဂါကြည့်ကြစို့ဒုတိယအင်္ဂါကအပ္ပပါရောဟောတိအပ္ပတင်ကောတဲ့အနာရောဂါကျင်းပြီးတော့ကျမ်းမာရမယ်တဲ့ဒီဆိုပါတယ်တော့ဒါကတော့ကိုယ့်ကိုယ်ကိုဟောလေမငဲ့ပဲနဲ့ပြင်းပြထန်တာဟောလေကြည့်ပြီးဆုံးဆုံးအထောက်နိုင်ဖို့အတွက် လိုအပ်တဲ့အင်္ဂါပါပဲ။ကိုကိုလိုက်ကကြမ်းမာရေးမပြည့်စုံအတော်တန်ဖို့လေယောဂရှိနေပြီပဲလို့စိတ်ကထက်ထက်တန်တာအားထုတ်လို့ရှိရဲ့အဲဒီယောဂကြီးလည်းပဲကျုပ်သွားတတ်ပါတယ်။အားထုတ်ရင်းကယောဂကြီးကျုပ်တဲ့သာရကကြီးလည်းအများကြီးရှိပါတယ်။ဒီကဏိကာရတော်မှာတရားထုတ်ပါလို့ရှိရင်တရားကြီးရသွားတယ်အများကြီးရှိပါတယ်။ပြီးတော့ ရှိကုလို့မပြောက်နိုင်တဲ့နာတာရှိယောဂါတွေလည်းပဲတရားထုတ်တဲ့အခါမှာအထူးခြားခြားကြီးပြန်ကားမရှိအမြစ်ပါပြောက်သွားတဲ့တာရကတွေလည်းအများကြီးရှိပါတယ်ကွာအဲတော့ဒီဟာကတော့ရှင်ရထတာအထုတဲ့ပုဂ္ဂိုလ်များအတွက်လိုအပ်တဲ့သင်္ခါရပါပဲကျမကြီးမပြည့်စုံမဲ့လို့တချောင်ချောင်ဒီအခေါ်လဲအဲယောဂတွေတွေပေါ့ဒီမှာဟမ်ယောဂတွေတွေလည်းအထုဖြစ်ပါလေတော့ ဘုန်းကြီးအလိုကတော့တရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာပုံမှန်စားနိုင်တယ်ပုံမှန်အိပ်နိုင်တယ်ဆိုရင်ကျမကြီးစီရင်လေးပါတော့ပါပြီ။ဘာဖြစ်လို့လဲဆိုတော့အခုကာလလုံးဝယောဂကင်းလို့ဆိုတာမရှိပါဘူး။ယောဂတစ်ခုကတော့ရှိနေတော့ပါပဲ။ဒီတော့ပုံမှန်စားနိုင်တယ်ပုံမှန်အိပ်နိုင်တယ်ဆိုရင်တရားအထုတ်နိုင်တော့အောင်ကျမကြီးကောင်းပြီလို့ဆိုတော့ပါပဲ။ ဘုရားဟောကြားမှာရေးကတော့ကိုယ်တိုင်မိတ်ဆိုထားတာရှိပါတယ်သမဝိပါကိနိယဇဏိယသမဏကတောတဲ့အညီမြတ်ကြည်ကျက်စားလိုက်တဲ့အစာကိုကြည်ကျက်စီနိုင်တဲ့ဝမ်းမီတေသောတအဲ့ဒီတန်နဲ့ပြည့်စုံလို့ဖြစ်ရမယ်အညီမြတ်ကြည်ကျက်စီနိုင်တယ်ဆိုတာအနေအလတရားထုတ်နိုင်လောက်အဝမ်းမီကောင်းတဲ့ပုဂ္ဂိုလ်ပေါ့ ဝါမီလည်းပဲအထက်ကြီးလည်းမရှိရဘူးဝါမီအလုံးလည်းမရှိရဘူးအဲအလေအလတ်ပေါ်ညံ့ညက်တာကစားလိုက်တဲ့အစာကိုပုံမှန်ကြည့်ချက်ရှိနေတယ်အစာအိမ်ကောင်းလို့တဲ့ကမ္ဘာအဲဒါဆိုလို့ရှိရင်လည်းကျမကြီးကောင်းပါပြီလို့ပြန်ဆောင်ရမယ်ကြက်ထားပါတယ်ဘုရားဓမ္မတရားဝင်ကြတဲ့ယောဂီပုဂ္ဂိုလ်များရဲ့ပြည့်စုံရမယ့်အင်္ဂါရ၅ပါးလေးကပေါ့လေပထမဆုံးယုံကြည်မှုရှိပြီဆိုကြပါစို့ တင်ကပြည့်စုံသွားပါပြီ။ပြီးတော့အထုနိုင်လောက်အောင်ကျမရေးလည်းပဲကောင်းပြီလို့ဆိုကြပါစို့။ဟောဒုတိယအိမ်ကပြည့်စုံသွားပြီ။နောက်ထပ်တတိယအိမ်ကရှိကြစို့။တတိယအိမ်ကအသထောဟောတိအမယာဝိတဲ့ဆိုပါတယ်။အသထောဆိုတာကအဲကိုယ်မရှိတဲ့ခုံကိုအရှိလုပ်ပြီးတော့ဟွာကျွမ်းတာ ဆန်းဆောင်တာအဲ့ဒီအဲ့ဒီအမူအရာမျိုးမရှိရဘူးလေဆွဆိုပါတယ်နော်အဲ့ဒီလိုမရှိဘူးဆိုလို့ရှိရင်တော့ဒါအသထောလို့ခေါ်ပါတယ်ဆမတော်ဒါတော့အမေယဝီဆိုတာကကိုယ်မှာရှိနေတဲ့ချွေးခြင်းအဖြစ်ကိုလည်းပဲဖုံးကွယ်ပြီးတော့မထားရဘူးတဲ့ပုံမလင်းလင်းပေါ်လေးထုတ်ပေါ်လိုက်ရမယ်တဲ့ဒါပုံမလင်းထုတ်ပေါ်လိုက်ရမယ်ဆိုတာလည်းပဲ တိုင်းမှုဆွဲထားမယ်ဒီလိုတော့မဟုတ်ပါဘူးဟုတ်တိုင်းမှန်စွာပေါ့လေကိုဆရာသမားနဲ့ပညာရှိတရားအထုတ်ကိုအထုတ်တဲ့တည်င်းသုံးပေါ်ဒီမှာအကြောင်းအလျော်သာထုတ်ဖော်ရမယ်ဟောဆိုတော့ကိုယ့်အပြစ်ကိုကိုယ်ယုံထားလို့ရှိရင်ကိုယ့်အပြစ်ကိုအပြစ်လို့မထင်မှရင်စိတ်ဖားနေတယ်လေအဲဆက်ဖားနေလို့ရှိရင်သူ့မှာနစ်လာတယ်လေ ပြီးတော့ကိုယ်အကျိုးရှိဝလိုလားပြီးတော့ဆုံးမတဲ့ဆရာသမားနဲ့တရားအထုတ်ပဲပညာရှိမျက်မျက်တတစေစားတဲ့တည်လုံးပေါ်တွေပါထုတ်ပေါ်ရပါတယ်ထုတ်ပေါ်လို့ဆရာသမားနဲ့တည်လုံးပေါ်တွေကမှားရင်မှားကြောင်းတော့ရှောင်ကျင်ဖို့အမှန်လားလိုက်ကိုစသည်အကြံဉာဏ်ပေးလို့ရှိရင်မှားနေတာနေရပြီးတော့အဖြစ်တည်ရှိလို့ရှိရင်ဒါအဲဆက်ပြီးတော့အဖြစ်တည်မရှိတော့ဘူးအဖြစ်တည်ဆက်ပြီးတော့မကျွလို့နိုင်တော့ဘူးအဲ့ဒီအကျိုးတွေရပါတယ်ကွာ အဲအဲ့ဒီလောက်ဆိုရင်တော့တော်တော်လေးပြည့်စုံသွားပြီလို့ဆိုရမှာပါပဲအဲ့ဒါကတော့ဖြောက်တင်းတဲ့ရိုးသားတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်စိတ်ကိုယ်ကဖြောက်တင်းနေတော့ကောက်ကောက်ကိုကိုမရှိတော့ကိုယ်မရှိတဲ့ကိုယ်လည်းအရှိလိုပြီးတော့ဟာဆောင်လာမျိုးလည်းမရှိနိုင်တော့ဘူးပြီးတော့အကြောင်းအလဲဆိုအပြစ်ရှိလာပြီဆိုလို့ရှိအပြစ်ကင်းတယ်ရောပေါ့လေ တတ္တတရားမရှိဘဲနဲ့တတ္တတရားရှိတယ်ရောသီလမရှိဘဲနဲ့သီလရှိတယ်ရောတရားအမထုတ်ထိုင်တယ်နဲ့တရားအထုတ်နိုင်တယ်ရောတရားမတွေ့ဘဲနဲ့အထင်ကိုအမြင်လုပ်ပြီးတော့ပေါ့လေဒီမှာအဲသိတယ်ရောပေါ့လေအဲ့ဒါမျိုးတွေဘယ်တော့မှမလုပ်တော့ပါဘူးတော့အဲဒီရှောင်တော့တာပါပဲဟုတ်တိုင်းမှာစွာရှိရှိတဲ့အတိုင်းပဲဒီသာပဲလာတော့ပြောတယ်ဆိုတော့အဲ့ဒါသိကောင်းတယ်ဆရာတော်တွေကလည်းအဲ့ဒီယောဂီကိုဖြည့်ပြပေးရတာအမှန်လွယ်ပါတယ်သူက ကုလသတိကဘာဝနာတရားကိုပြည့်ပြည့်စုံစုံအခြေပြီးအာထုပဲနဲ့အချိန်ကြီးအာထုတရားဖန်ဆောင်တာမျိုးပေါ့လေအဲ့ဒါမျိုးအဲ့ဒါမျိုးပြင်ရပါတယ်ပြီးတော့ယုံနာတတ္တအမတိပဲနဲ့ယုံနာကြည့်တယ်ကြောင်းကျိုးကြည့်ကြောင်းကျိုးတတိကြည့်တယ်ယုံနာတရားရဲ့ဝေစင်းသဘောလေးဆိုတာကြည့်တယ်သံတရားတွေရတယ်မတရားတွေရတယ်ကိုတရားတွေရတယ်ဆိုတာပေါ့လေကိုယ်မှမရှိသေးတဲ့ကိုရှိလို့ပြီးတော့သူရထင်ကြည့်အောင်ပေါ့လေဖတ်ဆောင်မှုရေးပြင်ပါတဲ့ ဒါကတော့အကျေဆက်လို့ဆိုလာလက်ထားပါတယ်ဆရာကြီးတင်ပြတဲ့ခါမျိုးမှာဒီမှာ24နာရီ24နာရီကထိုင်တဲ့နာရီဘောကဘလောက်ချိန်ဘလောက်ဆင်းရဲလျှောက်တဲ့နာရီဘောကဘလောက်ဒီတော့ထိုင်ပြီးတော့မှတ်တဲ့ခါမှာဖုံးပြီးဝမ်းပိုက်ဆိုင်ပြီးတော့ဖုံးပြီးဖို့ကိုမှတ်တလားမမှတ်ဘူးလားဆိုတာကတင်ပြနေရမယ်စစ်စစ်ဆက်ဆက်ယူသေးသေး ထိတိမိမှတ်နိုင်သလားမှတ်နိုင်ဘူးလားဆိုတာစောင့်ယူနေတဲ့ကောင်မျိုးပါလည်းပဲနိုင်မနိုင်ဘူးလို့ရှင်းနေရအောင်တကယ်လို့မှတ်နိုင်ရတော့ဘာတွေ့သွားတယ်လဲရိုးရိုးလေးပြောနိုင်ရမယ်မမှတ်နိုင်ခဲ့လို့ရှိရင်ရှုခွေးအာယုသရဏရှုခွေးအာယုမှာစိတ်မရှိတော့ဘူးစိတ်မရှိဘူးဆိုစိတ်ထွက်ရင်တွေ့မယ်သို့မဟုတ်ဟိုကိုယ်ရေကမခံစားဘူးတစ်ခုစီတော့ရောက်တယ်အဲ့ဒီပေါ်ရရဟာကိုယ်စဲလိုက်ပြီးတော့မှတ်တလားပါတိသွားတယ်ဆိုတာပေါ့လေအဲ့ဒါလို့ အဲရိုးသားသားနဲ့ပေါ့လေတည်တည်လေးလေးပြောပြရမယ်ဒါဟာကမ္မထမ်းဆရာကမိမိကိုဟိုလိုအပ်တယ်လို့ပေါ့လေညွှန်ပြပေးဖို့ရအတွက်ယောဂီကအကူအညီပေးတဲ့ပုံမျိုးပါပဲအဲတော့ခွန်ကြီးတို့ကမ္မထမ်းဆရာများကယောဂီတွေစီကအဲဒီလူကြီးတို့သင်တိုင်းအာယုံအာထုတ်မထုတ်စိတ်ဆက်ဆက်မှတ်နိုင်မလိုက်မှတ်နိုင်ပါတိသွားတယ်မှတ်နိုင်ရင်စိတ်ကဘယ်ရောက်တယ်ဘာတွေလိုက်မှတ်ရတယ်ဆိုတာပေါ့လေအဲမှန်မှန်ကန်ကန်ရိုးသားသား ရွတ်ဆိုခြင်းအားဖြင့်ပေါ့လေလွယ်ကူအောင်ဆိုပြီးတော့ဒါကယောဂီအခုကြီးကမ္ဘာလမ်းဆရာကြီးတောင်းတပါတယ်တောင်းတတဲ့အတိုင်းအဲဒီလိုကမ္ဘာလမ်းဆရာကြီးကူညီနိုင်ပါစေလို့ကူညီနိုင်ပြီးတော့မိမိတို့လာအထောက်အထားအသိဘာဒီတို့ဉာဏ်တို့ကြီးရရှိပြီးတော့ပေါ့လေတကယ်ဆန္ဒတို့လည်းပြည့်နေလောက်တဲ့အသေးပေါ့လေကျေးဇူးအထူးဆရာပါစေလို့လည်းပြောလိုက်ပါတယ်သာဓုသာဓုသာ